ကုံနေ့ပဒင်းနေ့ဖြစ်ပါသီလဆောက်တည်ပြီးတော့ကျင့်ကြတာဟာမြတ်စွာဘုရားအလိုတော်နဲ့အမြင်ညွတ်ပါလာဇန်ရှိရလာစုရှိရလာပြေလာွယ်တလားကိုရေးရဘုရားရှင်သီလဆောက်တည်ကိုကျင့်သုံးမှုမြတ်စွာဘုရားညွှန်ကြားအဲညွှန်ကြားတဲ့အတိုင်းဘုရားရှင်သီလတွေဆောက်တည်ကျင့်သုံးပြီးတော့နေကြတာမန္တဝန္တာကြောင်းပါလေ အဲဒီလိုသီလဆောက်တည်ရနေတဲ့အခါဘုရားကုံအာရုံပြုနေတဲ့အခါဇမှုဘောဓထမြတ်သောမြတ်စွာဘုရားနဲ့အတူတကွနေပြီးတော့ဥပုကျင်သုံးနေရရောက်တယ်။တရားတော်ကိုတရားတော်ကိုအာရုံပြုနေတဲ့အခါဓမ္မဘောဓထတရားတော်နဲ့အတူတကွနေပြီးတော့ဥပုဆောင်သံဃာတော်အာရုံပြုနေတဲ့အခါကျသံဃာဘောဓထမိမိသီလကိုအာရုံပြုနေတဲ့အခါသီလူဘောဓထ ကိုယ်သီလကိုလည်းပဲဆင်ခြင်ရင်ဝန်သာကြနာကောင်းပါလေသီလပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာနောကမှာဘတ်တော်ရဲ့သီလတွေချွေရနေတဲ့ပုဂ္ဂိုလ်တွေအနံပေါ်တာပဲငါးပါးသီလကိုမပြည့်စုံဘူးအချို့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်တူအနေနဲ့ဝန်ခံနေမလို့ငါးပါးသီလမလုံးညုံတာတွေလည်းရှိသေးတာပဲอืมငါးပါးသီလလုံးညုံနေရင်ကိုယ်ပဲမနာဝန်သာစရာပါပဲသီလပြည့်စုံနေတာအခုလို၈ပါးသီလဆောက်တည်တဲ့အခါကျတော့ပို့ပြီးတော့ကောင်းလာပါဘူး အဲဒီလားကုန်အာပြုနေရစွန်ကျဲပိကံလှူဒန်းတဲ့ဒါနကိုအာပြုတဲ့အခါသာရဏုတတိစွန်ကျဲပိကံလှူဒန်းခြင်းအာယုပြုပြီးတော့ဥပ္ပဆောင်ဆုံးကိုကျင့်သုံးနေတာပဲစွန်ကျဲပိကံလှူဒန်းတယ်ဆိုတာကတော့အမြဲတမ်းဝန်တာစရာအားရစရာပါပဲဒါနကုသိုလ်ပြုလို့ရှိရင်ဒါနကုသိုလ်ရဲ့အကျိုးတွေဟာဆုမတောင်းလဲသူ့လိုလိုအကျိုးတွေရတယ်။သာဝတ္တမော်တွေများထူထမ်းလို့ရှိရင် စားသုံးပြီးတော့လူခံတဲ့ပုဂ္ဂိုလ်တွေမှာအသက်ရှည်ခြင်းဆင်းလာခြင်းအစရှိသောအကျိုးတွေကိုရတယ်လူခံတဲ့ပုဂ္ဂိုလ်တွေလည်းအသက်ရှည်ခြင်းဆင်းလာခြင်းစသည်ကိုလှူတာရောက်အဲဒီလိုလှူရရောက်သောကြောင့်ဘာဝများစွာမလာပြီသက်ရှည်ခြင်းဆင်းလာခြင်းစရှိသောကောင်းကျိုးတွေကိုရဝယ်ဖြစ်အဲဒါလာဘဝတ္တမေမေငါဤလာဘဝတ္တရသည်ရလိုက်တော့လက်ဒီပဲဒါနာကုသိုလ်ပြုပြီးတော့ ရနိုင်တဲ့အကျိုးတွေဟာငါ့မှာရနေတာပဲအာဘွားပေါင်းမရင်မတွက်နဲ့အောင်ကောင်းကျိုးတွေကိုရပြီးတော့သွားနေတယ်အဲဒါအောင်ပြုသာဘဝတ္တမေမေငါဤလာဘဝတ္တရာဇင်ရတိုက်သောလက်ဒီပဲရာဇင်ရတိုက်တာတွေရပြီးတော့နေပြီဆိုပြီးအောင်ပြုရဟိုဒီဣဒ္ဓာနဲ့ပတ်သက်ပြီးတော့လူတန်းကြတာတွေလည်းအမှန်တန်ဝိသဇ္ဇာကောင်းပါလေ ဒီနေ့ကပြီးခဲ့တဲ့ပူဇော်ပွဲတွေမှာလာမြပရိသတ်တွေကိုလှူဒါန်းကြလာမြပရိသတ်တွေအများကြီးပဲอืมလာမြပရိသတ်တွေအများကြီးလှူဒါန်းကြတာအနာပြည့်စုံပါတယ်ပထမအစာပိုင်းကကိုတစ်ထောင်နှစ်ထောင်ကနေပြီးတော့ပရိသတ်တွေများလာတာနောက်၄၅၆ထောင်9ထောင်နောက်ဆုံးနေကြတော့တပေါင်းတုံကျော်တာပဲအဲဒါမဟုတ်ဘူးပရိသတ်အဲဒါတွေမနေ့ပိုင်းရောနေ့လယ်ပိုင်းရော စာဝတ်တော့ဖို့တွေတူတန်းရမနာဝတ္တကြောင့်ဟောတာလေမနာအစဉ်ပြေပါတယ်သူကယဟန်တန်ဃာတော်တွေနဲ့ပတ်သက်ပြီးတော့လည်းတန်းနေလူများတွေတူတန်းကြရတယ်ဘုန်းကြီးတို့ကနေပြီးတော့လည်းစောစောတိုင်းကရရတာတဲ့သင်္ကန်းစသည်တွေလူတိုင်းရသင်္ကန်းတို့ထီတို့ခဏတို့ဉာဏ်တို့ဘွားအဲဒါတွေအများကြီးပါပဲဘာသာ300ကျော်လောက်ရှိတာလူတိုင်းရအဲဒီလူသားတွေကဘုန်းကြီးကလူတယ်ဆိုရင်လည်းဘုန်းကြီးတွေကလူသားတဲ့ဒါကဓမ္မတွေအလူလည်းဖြစ်နေတာပါပဲ ဆုံးလူကလည်းနောက်ဆုံးနေ့မှာသတိသတောင်းတောင်းနှစ်ထောင်ကျော်ကျူးမှုလူတန်းရတယ်မြဲတာမဟုတ်ဘူးဝေဝိဇ္ဇလုပ်တဲ့ပုဂ္ဂိုလ်တွေလည်းပဲစေရနာကောင်းကောင်းထက်ထက်သန်သန်နဲ့လုပ်နေကြတော့အဆင်ပြေပါတယ်ဝန်တော်ကြမနာကောင်းဒီပါလေအာယူပြီးဆင်ခြင်ရမိတို့ ကုသိုလ်ကောင်းမှုတွေလည်းအဲဒီတည်းပါတာပါပဲအကုန်လုံးအကုန်လုံးကုသိုလ်ကောပါတယ်ဆိုတာသိအောင်လို့ခွန်ကြီးကစောစောကလည်းအသေးပွဲလေးကစာပြီးလူတန်းတဲ့ခါကလာညွှန်ကြားထားတယ်ပူဇော်ပွဲနေကြရင်လူတန်းမှုပဲလို့ကျင်ညာထားတယ်လူတန်းညတာတွေအများကြီးပါပဲဓမ္မဂရိကတွေဆိုလို့ရှိရင်လည်းဓမ္မပူဇာအနေနဲ့အဲ့ဒါတွေလည်းလူတန်းကြတယ်အဲ့ဒါတွေလည်း3000ကျော်3000ကျော်လောက်ရှိပါတယ်ဓမ္မပူဇာလူတန်းကြအဲ့ဒါတွေက လူသင်းလူတိုင်းသားတွေလူတိုင်းရသာသနာတော်ကြီးပွားကြီးပွားကြောင်းအကျိုးများအများကြောင့်နေလူတိုင်းရတာမှအားရစရာဝန်သာစရာကောင်းပါရဲ့လောကမှာများသောပုဂ္ဂိုလ်တွေကကိုယ်ပစ္စည်းတွေကိုခင်မင်တွေ့တာပြီးဝန်တိုပြီးတော့နေကြတာတွေလည်းအများကြီးရှိပါတယ်အဲဒီလိုဝန်တိုနေတဲ့မစ္ဆေရဝန်တိုခြင်းဆိုတဲ့ကိလေသာအငြိကြီးတွေလည်းကင်းပြီးတော့ ကိုယ်ပိုင်ပစ္စည်းရဲ့သူများချမ်းရတာသုံးရရအောင်ထူတန်းကြရတာအခုလိုဥပုသ်ဆောက်တည်တဲ့ခါကာလလည်းပဲဝိပ္ပိလာပေးတဲ့တရားတော်ကိုပူဇော်သောအဖြစ်မိတို့တတ်နေများလူတန်းကြရတယ်။အဲဒါတွေကလည်းကိုယ်ပိုင်ပစ္စည်းကိုခင်မင်တော်ရာခြင်းမရှိဘဲနဲ့ပူဇော်ခြင်းပူဇော်လိုက်တဲ့ တရားတော်ကိုပူဇော်တာပဲနာကောင်းပါတယ်ဝိညာဉ်သမာဓိကြကောင်းပါတယ်ဒါပြီးတော့လူသားနဲ့လူသားလိုက်တာတွေလူသားလို့အဲဒီလူဒါနကြောင့်ရမယ်အကျိုးတွေဟာမေမတော်နေအောင်အကြီးကျယ်ကြသွားမှာပါပဲဘွားဝန်များစွာထောင်ပေါင်းသိမ့်သမကအများကြီးရပြီးတော့သွားတယ်ဒါတွေလာပါဝတ္တ မေမေငါဤလာဘဝတ္တရရင်ရတဲ့တဲ့လလာပါရပဲအဲ့ဒီလလာပါရရပြသွားမယ်သူလဓမ္မတအောင်းမွန်စွာအောင်းစွာရပါပြီတဲ့ဘာရတော့ဆိုခုလိုလူဖြစ်ကိုရမြတ်စွာဘုရားသာသနာတော်တွင်မှာလူဖြစ်ရတဲ့ဖြစ်ကိုရနေတယ်မြတ်စွာဘုရားဤအဆုံးအမဩဝါဒအတိုင်း ၅ပါးသီလ၈ပါးသီလတွေစောင့်တည်ခြင်းသုံးနိုင်အောင်ကောင်းမြတ်သောအခြေအနေနဲ့ပြည့်စုံတဲ့ဘဝမျိုးကိုရပြီးတော့နေတာကိုအဲ့ဒါတွေဆင်ခြင်တော့လူလာတာကောင်းစွာရတာပဲအမှန်လားကောင်းကောင်းမှုအမှန်တန်ကောင်းတဲ့အမှန်တန်မွန်မြတ်တဲ့ဂုဏ်ထူးတွေကိုရနေတာပဲလို့အာရုံပြုဆင်ခြင်ရမယ်အဲ့ဒီလိုဆင်ခြင်ခြင်းဖြင့် စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ပြီးပီတိလေးလေးဖြစ်လာတာလည်းဝမ်းသာကြလည်းကောင်းအဲဒီလိုဝမ်းမြောက်ဝမ်းသာဖြစ်တဲ့အခါကလည်းကျတော့ဝမ်းမြောက်တဲ့ဝမ်းသာတာလေးတွေဝိပဿနာရှိပါတယ်ဒီမှာကဥပဆောင်တဲ့ပုဂ္ဂိုလ်ရသောသောတရားထုတ်ပြီးတော့ပုဂ္ဂိုလ်တွေပဲများပါတယ်အံတော်တဲ့ပုဂ္ဂိုလ်သိရှိဖို့မရပါဘူးအာထုနည်းတွေကလည်းပြီးပြီးသားအရှိမဘုံတွေကလည်းအချိုးကျပြီးသားဆိုတော့အဲဒီဝမ်းမြောက်ဝမ်းသာစိတ်ကလေးဖြစ်လိုက်တာနဲ့ရှုလိုက်တာနဲ့ဝမ်းမြောက်ဝမ်းသာစိတ်ကလေးပြောက်သွား ပေါ်ပြီးတော့ကြောက်သွားပေါ်ပြီးတော့ကြောက်သွားနဲ့အဲဒီလိုဟာတွေတွေ့ရအဲလိုတွေ့ရအနိစ္စဒုက္ခအနတ္တပြီးတဲ့ဝိပဿနာဉာဏ်ဖြစ်တာပေါ့ပီတိဝမ်းမြောက်မှုပီတိခရာတော့ကုံသွားသည်ဝိရာတော့ပြတ်သွားသည်ဟုသမတန်တော့သုံးသတော်ပုဂ္ဂိုလ်ဒီအရဟတအရဟတဖို့ဆိုပါဘူးနာတိရောက်တတ်တယ်ရောက်နိုင်တယ်အကြောင်းညွှန်လို့ရှိရင်အဲဒီလိုရှုနေရင်လည်း မောမြသာတွေပေါ်လိုက်ရှူလိုက်ကြောက်လိုက်ပေါ်လိုက်ရှူလိုက်ကြောက်လိုက်နေအဲ့ဒါတွေ့ရင်းနဲ့ပဲအရိယာမက်ဖို့၄ပါးလုံးရောက်နိုင်တယ်မက်ဖို့၄ပါးလုံးမရောက်နိုင်လည်းအနာကြီးမဖို့တယ်သုံးပါးပေါ့သုံးပါးမြောက်နိုင်လဲနှစ်ပါးပေါ့တရားကြီးမဖို့လဲနှစ်ပါးမြောက်နိုင်လဲတစ်ပါးရောက်ဖို့ရနိစ္စပါတယ်အကယ်၍မရောက်သေးတဲ့နောက်ခါကလာရောက်ချင်းအကြောင်းဝိပဿနာပါရမီကုသိုလ်တွေဖြစ်သွားတာပဲဒါကြောင့် ဥပဆောင်တဲ့ခါကာလမှာဉာဏ်ခါဘုရားကုံကိုအောင်ပြုလိုက်ဉာဏ်ခါတရားတော်ကုံကိုအောင်ပြုလိုက်ဉာဏ်ခါသံဃာတော်ကုံကိုအောင်ပြုလိုက်ဉာဏ်ခါကြတော့မိမိဆောင်ထင်းတဲ့သီလကုံလေးမိမိဆောင်ထင်းကျင့်သုံးတဲ့သီလကုံကိုအောင်ပြုလိုက်ဉာဏ်ခါဆင်ချက်ပေးကလူဒန်းတဲ့ဒါနကုံကိုအောင်ပြုလိုက်အဲဒါအောင်ပြုရင်အောင်ပြုတိုင်းပြုတိုင်းဟာဝမ်းမြောက်ဝမ်းသာမှုတွေဖြစ်အဲဝမ်းမြောက်မှုလေးကို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 ဒေဝတာနုပတိဆိုတာနတ်တို့နဲ့နိုင်ရှင်ပြီးတော့မိမိဂုဏ်တွေအောင်ပြုရနတ်ပြည်လောကမှာစတုမာရေဒါဝရိနာယာမဒုပိတာနေမနရတိပရဏိတဝဒဝရီတို့နတ်အဆင့်တန်း6မျိုးရှိတယ်အဲဒီနတ်အဆင့်တန်း6မျိုးတွေဟာတမျိုးနဲ့တမျိုးအမှန်တန်ထူးထူးခြားမြင်မြတ်ပါရဲ့စတုမာရေဆိုတာကတော့ လူပြည်လောကနဲ့ဆက်သွယ်နေတဲ့အောက်တန်းစားလည်းရှိပါတယ်လူပြည်လောကတွေနဲ့ယုတ်ဇိုးနာစသည်တွေဒီလိုဟာတွေလည်းရှိပါတယ်ဒါလည်းတချို့တကိုးကြီးပါတယ်သူတို့လည်းပဲတချို့တော့လည်းတော်ရုံမရှိပါဘူးကောင်းမြင်မှရှိတဲ့သရုပ်မာရီတွေကတော့ဘုရားတော်နာတကူကြီးပါတယ်။သူတို့တဲ့ဒါဝိနာနေပြီးပူပြီးတကူကြီးတဲ့ဒါဝိနာတဲ့ယာမယာမတဲ့ဒုပိတာဒုပိတာတဲ့ညီမနဲ့တိညီမနဲ့တိကျမရမတဝဒဝရီ ဒါထူးခြားပါတယ်အခုလူပြည်လောကမှာဆင်းရဲတဲ့နေရာဌာနနဲ့ချမ်းသာတဲ့နေရာဌာနတွေကွာကြားနေတယ်လို့ပဲနတ်ပြည်လောကတွေမှာလည်းတစ်ဆင့်နဲ့တစ်ဆင့်ထူးခြားမြင့်မြတ်ပြီးနေတဲ့နတ်တွေအများကြီးရှိအဲဒီနတ်တွေကဘာကြောင့်နတ်ပြည်ရောက်ပြီးချမ်းသာနေကြသလဲဆိုလို့ရှိရင်တရားသီလပုဒ္ဒစာကပညာဆိုတဲ့ ဂုဏ်လူတွေရှိခဲ့လို့သရတရားနဲ့ကံကံရကျိုးယုံကြည်တယ်တရားဂုဏ်တရားဂုဏ်သံဃာဂုဏ်ယုံကြည်တယ်အဲလိုသရတရားရှိတဲ့အတွက်ကုသိုလ်ကောင်းမှုတွေပြုပြီးတော့နတ်ပြည်လောက ရောက်နေတာရှိရကသောမြတ်စွာဘုရားလက်ထက်ကရောက်နေတာတွေအများကြီးရှိတာပဲဒီဘုရားလက်ထက်မှာရောက်နေတာတွေအများကြီးရှိတာပဲဒီဘုရားလက်ထက်မှာစာပေကျမ်းဂန်နဲ့ပါသင်ကြားတဲ့ဝိသာခာတို့နာရဝိသထေတို့တရားမင်းတို့စသည်ဖြင့် အများကြီးရှိပါတယ်သူအဲဒါတွေကခံခံယုံယုံရည်တရားတရားဘုရားကုံတရားကုံသံဃာကုံတွေယုံကြည်တဲ့တရားတရားအဲဒီတရားတရားတွေရင်ခံပြီးကုသိုလ်ကောင်းမှုတွေကပြည့်စုံနေတော့အဲဒီကုသိုလ်ကောင်းမှုတွေကြောင့်နတ်ပြည်လောကရောက်ပြီးချမ်းသာနေကြ။ကာသောမြတ်စွာဘုရားလက်ထက်တွေကနတ်ပြည်နေတဲ့ဆိုနတ်ဘဝတွေအချိန်မှများလာပါရောမယ်အဲဒါတွေလည်းခုတည်းရှိနေတာပဲဆိုတော့ဒီတော့သီလနဲ့လည်းပြည့်စုံရလို့ စာကစဉ္ကြေတေကလူဒန်းနဲ့ဒါနာကုသိုလ်လည်းပြည့်စုံကြတော့အကြအမြင်သုဒ္ဓလည်းပြည့်စုံရတော့သုဒ္ဓဆိုတာကတော့အခုလိုတရားတွေဟောပြောပြီးနာရတာခုနှစ်ခါကာလဆိုတာစာပေကျမ်းကနေလျှောက်ကြည့်ပြီးတော့လည်းသုဒ္ဓညာနေကြားဉာဏ်နေမနာပြည့်စုံပါတယ်မနာအစဉ်ပြေပါတယ်တရားလက်ဆက်စီရင်မှာဆိုဇာဝတိပါတယ်တရှိပုံများတယ်ပြောတာဟောတာလေးနားနေရတာခုနှစ်ခါကာလကျတော့ ရားဟောထားတဲ့တရားတွေရောအနာဂတ်ဒီကဆရာတွေရေးတာတွေရောခုခေတ်ကာလမှာရေးတာရောခုခေတ်ကာလဟောတာတွေရောသာဝတိအများရှိတာပဲကြီးကြဆူကြတယ်ဘုရားကြောင့်တရားကြောင့်သံဃာကြောင့်တွေရောအမျိုးမျိုးသောကုသိုလ်ကောင်းမှုနဲ့ဆိုင်တဲ့အကြောင်းအရာတွေရောတရားတွေအများကြီးရှိတာပဲအဲ့ဒါတွေကြည့်ရှုပြီးတော့နေလည်းပဲသုတဉာဏ်တွေဖြစ်တာပါပဲ။ အဲဒီတော့သုဒ္ဓတွေလည်းပြည့်စုံလို့တဲ့နတ်ပြည်လောကရောက်ပညာအသိဉာဏ်ပညာရှိလို့အဲသာဝိကျမ်းကနေကြားနာပြီးတော့သိတဲ့ပညာလည်းရှိတယ်ဆင်ញင်ပြီးသိတဲ့ပညာလည်းရှိတယ်တရားနှလုံးသွင်းအားထုတ်ရှုမှတ်ပြီးတော့ယုံနာအဖြစ်ပြပြီးတဲ့ပညာတွေလည်းရှိတယ်အဲဒီသရတိလသုတ္တစာပညာဆိုတဲ့ဂုဏ်ကြီးတွေနဲ့ပြည့်စုံတဲ့နတ်ပြည်လောကရောက်နေရတယ်အဲဒီဂုဏ်ကြီးတွေဟာအခု သီလဆောက်တည်တဲ့ပုဂ္ဂိုလ်တွေပြည့်စုံနေတာပဲကံကံကျိုးတဲ့ယုံကြည်နေတာပဲပြီးတော့ဘုရားတရားသံဃာတွေလည်းယုံကြည်နေတာပဲအဲဒီတရားတရားတွေပြည့်စုံနေတာဟွန်းနာတိယောက်ျောင်းဖြစ်တဲ့ဂုဏ်ကူးတွေပြည့်စုံနေတာသီလကလည်းပဲငါးပါးသီလဆိုမျက်စောင်းနေတာခု၈ပါးသီလဆောက်တည်တော့သူပြောကြမလို့သီလကလည်းပြည့်စုံတာ သုဒ္ဓကြားမြင်တွေကလည်းရှိရတဲ့တရားတွေနာလို့စာအုပ်တွေပါတယ်ကြည့်လို့သုဒ္ဓတွေလည်းပဲများလာပါပြီပြည်စုံလာပါပြီစာကစင်ကြတွေကလူသားမှုတွေကလည်းအချိန်ကုန်များစွာမင်းတို့နဲ့အောင်ကိုလူသားခဲ့တာတွေများလာပါပြီအမှန်ဝန်သားစရာကောင်းပါလေပညာလည်းပဲတရားနာပြီးသိတဲ့ပညာစူးစမ်းဆင်ခြင်ပြီးသိတဲ့ပညာတရားအထုတ်ပြီးတော့သိတဲ့ပညာဒီမှာ ဒီမှာတရားထုတ်ပြီးတဲ့ပုဂ္ဂိုလ်တွေကတရားထုတ်ပြီးတဲ့ပညာတွေကလည်းအမှန်ကောင်းတာပဲအဲဒီပညာတွေနဲ့ပြည့်စုံအဲဒီတော့နာပြည်လောကမှာနာဖြစ်ခြင်းကြောင့်ဖြင့်သရတိလပုဒ္ဒဆရာပညာကုန်တွေတို့ရှိရဲ့အဲနာပြည်လောကမှာရှိတဲ့နာပြည်လောကတို့ဘယ်ခြင်းမဆိုဖြစ်ဖို့ပဲဒီဘဝကသက်တမ်းကုန်လို့ဘဝပြောင်းလို့ရှိရင်နာပြည်လောကဖြစ်ရမှာပဲအဲဒီလို စဉ်းစားစီရင်တာကဒါကဒေဝတာနုပတိသုံးသာစရာပါပဲအကြောင်းအားလျော်စွာဒီနေရာရွှေ့နေပြီးတော့ယာရုဌာဏနေရာနဲ့စီဝါရေးအလုံးကိုင်နဲ့ကြီးပွားမဲ့နေရာတွေပါလေစဉ်းစားရင်ဝန်သာစရာကောင်းတယ်လို့ပဲအဲ့ဒါကမှအမနာအသေးနုကလေးပါဝါနာပြည်လောကရောက်တာအမနာအကြီးကျယ်ဝန်သာဝန်သာစရာကောင်းတယ်အဲ့ဒါလည်းဆင်ခြင်ပြီးတော့ ဝမ်းမြောက်တဲ့ပီတိဖြစ်စေရဝမ်းမြောက်တဲ့ပီတိဖြစ်လာတဲ့အခါမှာဝမ်းမြောက်တယ်ဝမ်းမြောက်တယ်မှပြီးတော့ဖြစ်ပျက်ကလေးရှုဝိပဿနာညာဖြစ်ကြောင်းညီလို့ရှင်းအဲ့ဒီလိုရှုနေရင်လည်းမက္ခိုတရားတွေရသွားနိုင်တယ်ဒါဥပုသရင်တိလာဆောက်တည်ရင်လည်းကုသိုလ်တွေအသေးသေးတွေထပ်ပွားပုံတွေပဲအဲဒီလိုပွားများအောင်အထုနိုင်ရ၍ မိမိတို့လိုရှိရသောလောကီလောကုတ္တကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နဲ့ပြည့်စုံကြပါစေဤသို့1340ခုအတော်လာကျုပ်ရှင်းနေ၌ရှင်တော်ရှင်မဟာဆရာတော်ကြီးရှင်ပါတိလာချင်းမြင့်ပြီးတော့နောက်ဝေကြားတော်မူသည့်သာဂာနုတ္တိတရားတော် 必须满意。